ကိုင်ဆိုမလှူမတန်းဆင်းရဲလန်းလူတန်းချမ်းသာသည်မလှူမတန်းဆင်းရဲလန်းလူတန်းချမ်းသာသည်ဆို ချမ်းသာသူမှာစင်မကွာမင်္ဂလာရှိပေသည်ချမ်းသာသူမှာစင်မကွာမင်္ဂလာရှိပေသည်သို့ ပြန်ဆိုမလှူမတန်း ချထားတာဘုန်းကြီးမကြသေးခင်ကရွာပြန်ပြီးတော့ကလေး30ရှင်ပြုနှစ်စဉ်ရှင်ပြုနေကြပါပဲကလေး30ရှင်ပြုပြီးတော့ရွာမှာသူတို့သင်ញိုင်းမှာသရဏဂုံတင်တဲ့အခါကျတော့အမိုးမရှိအကာမရှိ မြတ်တော်တဲ့နေဘူးမှာအဲ့ဒါသရဏဂုံတင်းနေကြတယ်သူတို့ဆောက်ထားတဲ့ဇေယကတင်းញိုင်းနဲ့အဝေးဖြစ်နေဒါနဲ့အဲ့တင်းញိုင်းမြေပေါ်မှာပဲဇေယတဆောင်ဆောက်ပြီးတော့လှူတယ်ကိုသိန်းကျော်10သိန်းလောက်ကြာမှာပါလေပြီးတော့အဲ့ဇေယလည်းရေစက်ချခဲ့တာနောက်ကျောင်းထဲမှာတခါ အမြင်မတော်တာတွေ့လာအမြင်မတော်တာတွေ့လာဆိုဥပုသ္ဇယကလေးတစ်ဆောင်ကရိုင်းနေတယ်လဲတော့မလို့အဲတော်ဆိုတော့လည်းပဲအဲ့ဒါလေးတောင်မှပြင်မှုမတတ်နိုင်ဘူးလားမသိပါဘူးဒါနဲ့ဒါလေးပြင်အောင်မှာပဲလို့စိတ်ထဲစိတ်ကူးပေါက်တယ်ဒါနဲ့ဒီကြတော့ ပိသူကနဲ့တိုင်ပင်ပုံကျမ်းလေးဆွဲပြီးတော့ပိသူကဘလောက်လောက်ကုန်မလဲလို့ပေပေ30အနံပေ30အလေအားပေ40နှစ်ထပ် brick knock ping knocking ဘောလေအုံနံကပိသူကအဲသူကရန်ကုန်တွေ့နေ့တိုင်းတွေ့လိုက်တာရန်ကုန်တွေ့နေ့တိုင်းတွေ့လိုက်တော့ 42သိန်းလောက်ကြပါမယ်ဗျာတဲ့အဲ့ဒါနဲ့ဘုန်းကြီးကအဲဒီဈေးကဥပုဈေးကဥပုဈေးကလည်းဟုတ်တယ်နောက်အဲ့တို့ဘာလို့လဲအရဝေးအဲ့တွေဘာတွေလဲတဲရတာတဲနိုင်တယ်ဘုဆောင်းမှာပဲလို့ယုံကမှာမေးတာဟိုသူစားကိုဟေး ငါအဲ့ဒီဇေယဆောက်ဖို့ငါဆောက်လှူဖို့စိတ်ကူးတယ်လို့တို့မြတ်တို့ရဲ့နဝကမှာဘလောက်ရှိတုံးလို့ဆိုတော့ကြည့်လိုက်ပါဦးမယ်ဖေဟာတဲ့သူကြည့်တယ်စီးရင်ကြည့်တော့3000ရှိပါတယ်ဖေဟာတဲ့3000ရှိပါတယ်အေးအဲ့ဒီ3000နဲ့ပဲငါဖြစ်အောင်လုပ်ပြီးတော့ဇေယဆောက်လှူမှာပဲလို့3000ရှိပါတယ်ဖေဟာတဲ့ဟုတ် ၃လောင်းရှိတာသူတချို့ဟာကဟိုဗန္ဒယေမှုစီပေးပေးထားလို့ပါဗန္ဒယေမှုကဘာမှသွင်းပြီးထိတ်ထားလို့အဲအနေချင်းတော့ရှိတယ်နဲ့တူပါတယ်အဲဒါကြောင့်မို့အဲ့ဒီအဆောင်လေးတစ်ဆောင်လဲဆောက်ပြီးလှူအောင်မယ်လို့ဆုံးပြတ်လိုက်တယ်အဲဘိသူကတတ42ဆိုတော့လည်းပဲတော့အနေနဲ့ကြတော့ 20နဲ့30ကြာလောက်ပဲဒီလောက်ပဲရှိမှာပါပဲလို့အဲ့ဒါတော့တဖြည်းဖြည်းဖြည့်ရောပေါ်လေးလို့ဒါကြောင့်အဲ့ဒါဆောက်ပြီးလူကိုဆုံးပြတ်ပြီးတော့အဲတောင်ရင်းကြီးကိုအကြောင်းကြားတယ်အဲ့ဒါလူမဲလို့အဲ့ဒါဆောက်မယ်လို့ပေ40ပေ30နှစ်ထပ်ဥဏ္ဏကကလေးဥပုသ္တလည်းချမ်းချမ်းသာသာဥပုသ္တဆိုနေရ ယဝေဧလာလဲချမ်းချမ်းသာသာနေအောင်ယဝေဧဆိုလဲများသောအားဖြင့်တော့ဘုန်းကြီးတို့ဒီအားဧပဲများပါတယ်တခြားကတော့သိမရှိပါဘူးအဲဆိုလိုတာကတော့ဟိုလှူတစ်ခုပြီးတော့လဲဒီလှူတစ်ခုလှူကျင်တာပြောတော့ပါဒီလှူတစ်ခုလှူကျင်လာတာပြောတာဩခင်ညိုဝင်းတို့တွေ့ခဲ့တယ်မလားအဲ့ဒီဇီယကလေးရိုင်းနေတာတွေ့တယ်နော် ဟိုတည်းကတောင်ဒေါ်တင်တင်နွယ်ကတောင်ပြောတယ်တဲ့ဒီဟာလေးရိုင်းနေတယ်အဲ့ဒါလေးပြင်ရရင်ကောင်းမှာပဲလို့ဥထေဝင်းကိုပြောတယ်တဲ့အဲသူတို့ပြင်ရင်လဲဒုထဲလာပေါင်းစပ်သိပေါ့လေ20နဲ့30ကြားလောက်တော့ဖြစ်မှာပါပဲမလူမတန်းဆင်းရဲလန်းလူတန်းချမ်းသာသည်အဲ့ဒါကြောင့်လားမသိဘူးအခုဒီရောက်မှ နဝကမ္မတွေလှူကြတာဟိုက1000ဒီက9000ဒီက9000နဲ့အဲဒီနေ့လဲ3သိန်းခွဲတယ်အဲ့ဒါဖြစ်မြောက်ဖို့နဲ့တူပါရဲ့ရတာတော့အကြောင်းပေါ်လာတော့ဘုန်းကြီးတို့တော့ယုံတယ်ဗမာစကားပြောတယ်လှူရတယ်ဆိုတာယုံတယ်ပါတယ်တော့လှူရတယ်ဆိုတာပါတော့ဟုတ်လား အဲအဲဒါကြောင့်လူရင်ရတယ်ရသမျှလည်းလူပဲဟာရသမျှလူကုံလားမကုံလားမကုံဘူးညနာရတိလားညနာမာလာလားလက်အုပ်ချီဒီကမာကြီးနာမည်ပြသူတော့ဟမ်နာမည်လေသီလရှင်နာမည်ပါတယ်ညာနာ ဩဝဏမလားဝဏမလားဘသူပေးတဲ့ဘွယ်လည်းမသိဘူးအဲ့ဒီဝဏမလားဆိုတာလေဗမာပြန်လိုက်လို့ရှိရင်ပန်းကလေးလိုလှနေတာလဲကြည့်ကျင်ပါသည်တဲ့အဲ့ဗမာပြန်အဲ့ဘသူပေးတဲ့ဘွယ်တော့ဟဲ့ဩဆရာတော်ပေးတာဩဟုတ်ပြီဟုတ်ပြီဝဏဆိုတာ အစင်းလှတာမာလာဆိုတာပန်းဝဏမာလာဆိုတာလှတဲ့ပန်းနဲ့ပန်းတော့မလှတဲ့ပန်းမဟုတ်လှတဲ့ပန်းဟုတ်လားလှရလားဟမ်လှပါတယ်စိတ်လှရမှာရုပ်ပြောတာမဟုတ်ဘူးစိတ်လှတာကောင်းသလားရုပ်လှတာကောင်းသလားစိတ်လှတာကောင်းတယ်ဟုတ်ကဲ့လား စိတ်လှမှချမ်းသာတယ်ရုပ်လှလို့မချမ်းသာဘူးဟုတ်တယ်မလားရုပ်လှလို့မချမ်းသာတာကြားဘူးလားကြားဘူးပါတယ်လှလေခက်လေဆိုမဟုတ်လားကြားဘူးလားလှလေခက်လေဆိုတာလှလေခက်လေဆိုတာလှလေဆင်းရဲလေပြောတာမဟုတ်လားအဲဆင်းရဲလေပဲအဲရစိတ်လှပြီဆိုရင်တော့ချမ်းသာပြီဟုတ်ကဲ့လား ဟိုအကြားဘူးလားအသားပဲဖြူဖြူအိုပဲဖြူဖြူစိတ်ဖြူဖို့သာလိုရင်းဖြစ်သည်ဆိုတာစိတ်ဖြူလင်ကိလေသာစင်နိဗ္ဗာန်ဝင်ရေးမဝေးတော့ပြီအသားပဲဖြူဖြူအိုပဲဖြူဖြူစိတ်ဖြူဖို့သာလိုရင်းဖြစ်သည် အသားဖြူတာမဖြူတာစိတ်အဝတ်ဖြူတာမဖြူတာလိုရင်မဟုတ်ဘူးတဲ့ဘာကလိုရင်လဲစိတ်ဖြူဖို့လိုရင်ပဲတဲ့စိတ်ဖြူလင်းကိလေသာစင်နိဗ္ဗာန်ဝင်ရေးမဝေးတော့ပြီကြားဘူးလားမကြားဘူးเนาะအကိုင်းဆိုးအသာပဲဖြူဖြူသာ အဝပဲဖြူဖြူစိတ်ဖြူဖို့သာလူရင်ဖြစ်သည်အသာပဲဖြူဖြူအဝပဲဖြူဖြူစိတ်ဖြူဖို့သာလူရင်ဖြစ်သည်သို့ စိတ်ဖြူလင်ကိလေသာစင်နိဗ္ဗာန်ဝင်ရေးမဝေးတော့ပြီစိတ်ဖြူလင်ကိလေသာစင်နိဗ္ဗာန်ဝင်ရေးမဝေးတော့ပြီ So. 飘飘。 တော့စိတ်ဖြူတယ်ဆိုတာစိတ်ထဲမှာကိလေသာအငြိအကျေးမဝင်တာကိလေသာဆိုတာလူကိုပူလောင်စေတတ်နှိပ်စက်တတ်ညင်မဲစေတတ်တဲ့တရားတဲ့ကိလေသာကိလေသာဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကတတ္တဝါကို ပူလောင်စေတတ်နှိပ်စက်တတ်ညစ်မဲစေတတ်တဲ့တရားတဲ့ကိလေသာဆိုတာဗာဒိပဲရှိလဲကဲဒေါသစိတ်ပဲဆိုကြပါစို့ဒေါသစိတ်ကလေးတရားရှိမှကောင်းနေတာ တစုံတရာအလိုမကျတာနဲ့ဒေါသဖြစ်သွားဒေါသဖြစ်တော့ခုနကောင်းနေဖြူးနေတဲ့စိတ်ကလေးဘာဖြစ်သွားဘာကြောင့်မဲသွားဒေါသကြောင့်မဲသွားတယ်ဟုတ်တယ်မဟုတ်လားအဲ့တော့အဲ့ဒီဒေါသဟာစိတ်မဲလားစိတ်ဖြူလားဒါပြင်သူ့ကိုကိလေသာလို့ခေါ်နိုင်မလားမခေါ်နိုင်ဘူးလား ဟုတ်ကဲ့လားဒေါသကိလေသာစိတ်မဲ့ဒါဖြင့်လိုခြင်းတတ်မဲ့စိတ်ကောလောဘမဲသလားဖြူသလားမဲတယ်သူလည်းပဲကိလေသာစိတ်မဲဟုတ်ကဲ့လားအဲဒါဒေါသစိတ်မဲဝင်ရင်လဲဆင်းရဲသလားချမ်းသာသလား လောဘစိတ်မဲ့ဝင်ရင်လဲမာနဆိုတာဘယ်လိုဟာလဲထောင်မော်လွှားပြီးတက်သွားတာဟမ်ဘယ်လိုဟာလဲဘဝင်မြင့်တာပြောတာမဟုတ်လားစိတ်နေမြင့်နေတာသူများတဲ့ငါသားတယ်လို့ထင်နေတာဒီလိုမဟုတ်လားအဲ့ဒါပါတော့ မောက်မာထောင်လွှားတယ်တဲ့မောက်နေတယ်မာနေတယ်မာနမာနဝင်လာရင်မာမနေဘူးလားလူလူကြီးကြည်ရတာကတောင့်တောင့်မာမာကြီးမဖြစ်ပေဘူးလားဟုတ်ကဲ့လားအဲ့ဒီမာနရောအဖြူလားအမဲလားမမဲပါဘူးသူဝင်လာရင်ရောဆင်းရဲမလားချမ်းသာမလားမဆင်းရဲပါဘူးသေကြသလားသေ မနာလိုတဲ့အိတ်တာရောမဲသလားဖြူသလားဒါပြန်သူလည်းကိလေသာပဲပေါ့ဟုတ်ကဲ့လားဒီတော့အဲသလိုမဲတဲ့စိတ်တွေစိတ်ထဲဝင်လာရင်စိတ်တွေဟာဖြူနေတဲ့ဟာလေးဟာပျောက်သွားပြီးတော့အမဲတွေရောက်လာအဲ့လိုအမဲတွေရောက်လာပြီဆိုတော့ဆင်းရဲလားချမ်းသာလား သိကြသလားသိကြပါရဲ့ဗျာဒါဖြင့်အဲ့ဒီဒေါသအမဲလောဘအမဲမာနအမဲဆိုတဲ့အမဲတွေစိတ်ထဲဝင်လာရင်ရုပ်ကလေးကကြည်လင်ဖြူစင်းပြီးလှမနေဘူးလားမလှပါဘူးဗျာဟမ်ဟုတ်ကလားဒေါသဖြစ်ရင်လေမလှဘူးဆိုတော့ရုပ်ဆိုးတာပေါ့သိကြလား စိတ်ကောင်းလားစိတ်ဆိုးလားမာနကရောလောဘကရောမနာလိုတဲ့အိတ်သာစိတ်ကရောနှမျောတွန့်တိုတဲ့မစ္စရိယစိတ်ကရောအဲ့ဒီစိတ်တွေစိတ်ထဲဝင်လာပြီဆိုရင်စိတ်ဟာမဲသွားရောစိတ်မဲသွားပြီဆိုရင်ရုပ်လည်း မဲတာပဲစိတ်မဲယုံမဲပြီဆိုဆင်းရဲသလားချမ်းသာသလားသိကြသလားကိလေညင်မဲစိတ်၌ဆွဲယုံလဲမကြည်လင်ကိလေညင်မဲစိတ်၌ဆွဲယုံလဲမကြည်လင်ဟုတ်သလား စိတ်ညစ်မဲလင်ဆင်းရဲပင်ဖြူလင်းချမ်းသာသည်ဟုတ်သလားစိတ်ညစ်မဲလင်ဆင်းရဲပင်ဖြူလင်းချမ်းသာသည်စိတ်ညစ်မဲလို့ရုပ်လည်းညစ်မဲဆင်းရဲပြီဆိုတော့စိတ်ဖြူလို့ရုပ်ဖြူရင်ချမ်းသာမယ်ဟုတ်ကဲ့လား ကိလေညင်မဲစိတ်၌ဆွဲယုတ်လဲမကြည်လင်ကိလေညင်မဲစိတ်မဆွဲယုတ်လဲအေးကြည်ရွှင်ဟုတ်ကဲ့လားကိလေသာလို့ခေါ်ရတဲ့ညင်မဲတဲ့စိတ်တွေစိတ်ထဲမဝင်ဘူးဆိုလို့ရှင်အဲ့ဒီစိတ်လေးဟာဖြူစင်းနေတယ်မဟုတ်ဘူးလားအဲ့ဒီစိတ်ဖြူစင်းယုတ်ကရော ဖြူစင်ကြည်လင်းလာတယ်ဒီလိုဆိုရင်အယုတ်ဆိုးမသွားဘူးလားဘာဖြစ်သွားလဲလှလာသွားဟုတ်ကဲ့လားကိလေညင်မဲ့စိတ်မဆွဲယုတ်လဲအေးကြည်ရွှင်စိတ်ညစ်မဲ့လင်ဆင်းရဲပင်ဖြူလင်းချမ်းသာသည်ချမ်းသာရလိုများလူဘိုလ်စိတ်ကိုသိရမည် ချမ်းသာရင်တဲ့လူဟာကိုယ်စိတ်ကိုသိရမယ်ငါစိတ်ဟာမဲနေသလားဖြူးနေသလားမဟုတ်ဘူးလားအဲမဲလို့မဲမှန်းမသိရဲ့သူဆင်းရဲမနေဘူးလားစိတ်မဲလို့မဲမှန်းသိရဲ့မဲတဲ့စိတ်ကိုဖြူးအောင်လှုပ်လိုက်လို့ဖြူးသွားရင်ဆင်းရဲပါအောင်မလားမချမ်းသာပြီဘူးလားအဲ့တော့စိတ်ကိုသိဖို့မလိုဘူးလားလိုတယ် စိတ်သိဖို့နဲ့ရုပ်သိဖို့ဘယ်ဟာကပိုပြီးလွယ်ကူသလဲရုပ်သိဖို့လွယ်ကူတယ်ဆိုတော့ရုပ်သိအောင်ဘယ်လိုလုပ်ရမလို့ဟမ်ဟဲ့ကိုလုံးမမှန်ကြည့်ဒီကိုလုံးမတွေ့ဘူးလားအဲ့တော့ရုပ်မဲနေသလားဖြူးနေသလားချောနေသလားမချောဘူးလားဆိုတာမသိပေဘူးလား လွယ်တယ်ကဲစိတ်ကြတော့ဘယ်နဲ့လို့မှန်နေကြည့်စိတ်ကိုမြင်ရလားမမြင်ရတော့ငါစိတ်မဲနေသလားဖြူးနေသလားသိလားမသိဘူးအမှန်တန်ခက်တယ်သို့တော့သိတဲ့နေရှိတာပေါ့မဟုတ်လားသိတဲ့နေရှိတာပေါ့မြတ်စွာဘုရားကအပြစ်ကင်းတဲ့စိတ်ဟာတဲ့ ဖြူစင်တဲ့စိတ်တဲ့အပြစ်မကင်းတဲ့စိတ်ဟာညစ်မဲတဲ့စိတ်တဲ့အဲ့လိုမိတ်ဘယ်လိုမိတ်နော်အဲ့တော့မြတ်စွာဘုရားရဲ့အဲ့ဒီတရားကိုလက်ကင်ထားပြီးဒီတရားနဲ့ရှင်တရားမှတင်ကြည့်လိုက်လို့ရှိရင်စိတ်မဲနေသလားဖြူလားမသိဘူးလားကိုယ်မလုံတော့ ကိုယ်မတ်တပ်ရက်ချင်ပြီနဲ့တူတယ်ဟုတ်ပြီလားစိတ်မဲတယ်ဖြူတယ်ဆိုတာကိုဘလို့ဆုံးပြရမလဲအပြစ်မရှိတဲ့စိတ်ဆိုရင်စိတ်ဖြူအပြစ်ရှိတဲ့စိတ်ဆိုရင်စိတ်မဲဟုတ်ကဲ့လား ကိုင်းစိတ်ဆိုးဒေါသထွက်နေတယ်အဲ့ဒီဒေါသစိတ်အပြစ်ရှိလားမရှိဘူးလားရှိပါဘူးအမဲလားအဖြူလားဖရာပန်းလှူခြင်းစိတ်ဖြစ်နေတယ်အဲ့ဒီပန်းလှူခြင်းတဲ့စိတ်ဟာအပြစ်ကင်းအပြစ်ရှိလားမရှိဘူးလားရှိပါဘူးအဖြူလားအမဲလားရှိပါဘူးဟုတ်ကဲ့လားအဲ့တော့မြတ်စွာဘုရားတရားတော်မှာတင်ကြည့်လိုက်လို့ရှင်တော့စိတ်ဖြူလားစိတ်မဲလား မကွဲပြားပေဘူးလားကွဲပြားတယ်အဲ့တော့ရုပ်ဖြူမဖြူစင်မစင်သိကြရင်ဗဂရိမှန်ကိုကြည့်ဟုတ်ဘူးလားစိတ်ဖြူမဖြူမဲမမဲကိုသိကြရင်တရားတော်မှန်မှကြည့်မဟုတ်ဘူးလားဘယ်လိုလဲပြန်ပြောသမှာအောင် ပဂရိမှန်မှကြည့်ဟုတ်ကဲ့လားသိမလားအဲ့တော့ကိုယ်စိတ်မဲနေသလားဖြူနေသလားစစ်ဆေးခြင်းရင်တရားတော်နဲ့တင်းပြီးစစ်ဆေးရမယ်မဟုတ်လားအဲ့လိုဆိုရင်ဖြူတယ်မဲတယ်မသိဘူးလားဒါကြောင့်စစ်ဆေးဖို့မလိုဘူးလားနည်းနည်းနားထောင်ကြည့်စမ်းမှမငိုက်တမ်းလေနည်းနည်းလေးရွတ်ပြမယ် နားထောင်ကြည့်ပြီးတော့အဲ့ဒါအတိပဲအချင်းညုတ်လေးပြန်ပြောပြသမှာနော်ရွမလို့နော်တန်ရှင်းကြည်လင်ကြေးမုံပြင်ဝဲတင်သွဲရူပလှမလကိုနေညာမရွေကြည်စစ်စေ၍ရင်ချေမဲ့ပြောဝက်ချံပေါင်းနှင့် ညင်းပြောက်တင်တိတ်ဖုအကျိတ်ကိုစေသိပ်ပေရှားပမာလာသို့မြတ်ဖျားဗုဒ္ဓဟောညွန်ပြသည်ဓမ္မကြည်လင်ကြေးမုံပြင်ဝဲတင့်သွင်းမနာစိတ်အလှကိုနေညာမရွေတင်စစ်ဆေးလော့ညစ်ကြေးကိလေတွေ့ကြပေသော၆ထွေနီးဖြင့်ပြောက်စေလွတ်မှ မလင့်မကြာသင်္ခန္ဓာသည်ချမ်းသာဖုံးလိမ့်မှန်စွာသည်ကြားဦးရဲ့လားဘာအဓိပ္ပာယ်တော့อืม စိတ်လှမလားကိုသိကြရင်ဓမ္မကျေးမုံမှာကြည်ဓမ္မကျေးမုံမှာကြည်ပုံကိုခုနပြောပြီမဟုတ်လားဟုတ်ကဲ့လားအပြစ်ရှိတဲ့စိတ်ဆိုရင်စိတ်မဲမလှတဲ့စိတ်အပြစ်မရှိတဲ့စိတ်ဆိုရင်စိတ်ဖြူလှတဲ့စိတ် မဟုတ်ပေဘူးလားသိကြလားနောက်တစ်ခေါက်ပြန်နားထောင်ကြည့်အောင်ဖြည်းဖြည်းရွတ်အောင်မယ်ဘာကြောင့်လဲဆိုတော့ကိုဟာကိုဖတ်တာတဲ့သူတစ်ပါးရွတ်တာနားထောင်ရင်ဘိုးသဘောပေါက်တယ်မဟုတ်လားတန်ရှင်ကြည်လင်ကြေးမုံပြင်းဝဲတင့်သွင်းရူပလှမလကိုနေညာမရွေကြည်စစ်စေး၍ ယင်ချေမဲ့ပြောင်ဝချံပေါင်းနှင့်ညင်ပြောင်တင်ဒိတ်ဖုအကြိတ်ကိုစေသိပ်ပေရှားပမာလာတို့မြတ်ဖျားဗုဒ္ဓဟောညွန်ပြသည်ဓမ္မကြည်လင်ကျေမုံပြင်ဝဲသင့်သွေးမနာ စိတ်အလှကိုနေညာမရွေတင်စစ်စေလော့ ညစ်ကြေးကိလေ တွေ့ကြပေသော6ထွေနီးဖြင့်ပျောက်စေလွင့်မှမလင့်မကြာသင်္ခန္ဓာသည်ချမ်းသာဖုံးလိပ်မှန်စွာသည်သဘောပေါက်လားစိတ်အငြိအကျေးတင်နေတာတွေ့ပြီဆိုလို့ရှိရင်တော့နီး6ပါးမှာတနည်းနည်းနဲ့သာအဲ့ဒီအငြိအကျေးလျှော်ဆေးပြစ်ပေရောအဲ့ဒါလို့ဆိုရင် ချမ်းသာမယ်ဒီလိုမဟုတ်လား ကဲဖြည်းဖြည်းကိုဟာကိုအတိတ်ပဲသိပြီးရစမ်းပါတန်ရှင်းကြည်လျက် နှခေါက်ဆိုပြလိုက်တာနဲ့ရကြတယ်နော်နှခေါက်ဆိုပြလိုက်တာနဲ့ရကြတယ်နော်တော်တာပဲဟမ်ဘယ်စာအုပ်ထဲပါဂုဏတော်ဘုရားရှိခိုးစာမျက်နှာဘလောက်ဟမ်49 ဒီနေ့ဝတ္တဒုံလမဥစဉ်စာစာအုပ်ထဲပါတယ်ခုနဟာဂုံတော်ဘုရားရှိခိုး49တဲ့ gain ပြန်ရွတ်ကြည့်ပါအောင် ဖြည်းဖြည်းအတိပ္ပယ်သိပြီးတော့ တခါ သိလားဒါဖြင့်သူ့အထက်ကဆောင်ပုတ်ဆုံးမှပြည့်စုံမှာပေါ့နော်ပါတယ်တော့စိတ်မဲနဲ့စိတ်ဖြူဆို့ the cow ဒီတော့စိတ်ညစ်မဲရင်ဆင်းရဲလားချမ်းသာလားစိတ်ဖြူရင်ဒါဖြင့်ဖြူအောင်ကြိုးစားရမလားမဲအောင်ကြိုးစားရမလားဟိုဆောင်ပုဂ္ဂိုလ်ကြဘူးလား စိတ်ပုတ်နှုတ်ပုတ်အလုံးပုတ်လျင်အများမုံ၍ဆင်းရဲသည်စိတ်ဖြူနှုတ်ဖြူအလုံးဖြူလျင်အများချစ်၍ချမ်းသာရဘူးသလားရပါပါဘုရား gain ဆိုသမှာ ဆောင်းပေါင်းတစ်ခုသဘောမတူဘူးလားတူတယ်နော်ဒီတော့ခန္ဓာဓမ္မကြေမုံဆိုတဲ့ဆောင်းပုတ်မှာနောက်ဆုံးက6ထွေနီးဖြင့်ပျောက်စေလွဲ့မှမလင့်မကြာသင်္ခန္ဓာသည်ချမ်းသာဖုံးလေမှန်စွာသည်ပါတယ်မဟုတ်လားအဲ့ဒီ6ထွေနီးရပါတော့ ရွတ်ကြည့်ပါအောင်ဖြည်းဖြည်းအတိပ္ပယ်သိပြီးတော့ နောက်တစ်ခေါက် ပို့ပြီးမေတ္တာပို့ပြီးမေတ္တာလားပို့ပြီးမေတ္တာလားအဲမေတ္တာကိုဘာကြောင့်မေတ္တာလို့ဖတ်ရတော့အကျင့်ပါနေလို့ပါဖေဟာမဟုတ်လားအမှားအကျင့်ပါနာနော်မေတ္တာမေတ္တာမဟုတ်ဘူးမေတ္တာဆိုတာကမြစ်ကိုစီးပြီးတားထားတာဘာလဲဘာကြောင့်လဲဆိုရေရအောင်လို့ ဟုတ်တယ်မဟုတ်လားဟွန်းခုကမေတ္တာလားမေတ္တာလားမေတ္တာဟုတ်ကဲ့လားဒီတော့မဲနေတဲ့စိတ်ကို ဖြူခြင်းနဲ့ဆိုလို့ရှိရင်စိတ်ကိုမဲစေတဲ့အာယုံစီစိတ်မရောက်အောင်ထားဒါပြောတာဟုတ်ကဲ့လားအာလူတယောက်ကိုကိုအမနာပါပြောနေတဲ့ပုဂ္ဂိုလ်သူ့ကို မြင်လို့မလို့စိတ်ထဲကအဒီလူဟာငါမကောင်းပြောနေတာပဲဆိုပြီးစိတ်ဆိုးရင်စိတ်မဲသွားဟုတ်တယ်အဲ့ဒီမဲတဲ့စိတ်ဖြူအောင်ပါလို့သူ့မကြည့်နဲ့မဟုတ်လားအဲ့ဒီလူမကြည့်နဲ့တခြားကိုမိတ်ဆွေတင်ငါကြည့်ဒါမှမဟုတ်အ ਨੇ ဆုံးပန်းပွင့်လေးပဲဖြစ်ဖြစ်ကြည့်အဲဖရာတရားတန်ဃာကိုအာယုံပြုနိုင်ရင်အကောင်းဆုံးမဟုတ်ဘူးလား မဲသည့်စိတ်ကိုဖြူစေလိုသောထိုထိုအာယုံညစ်မျိုးစုံနှင့်မကြုံတွေ့စေစိတ်ကိုညစ်မဲစေတဲ့အာယုံနဲ့မကြုံအောင်မတွေ့အောင်နေဆိုကြပါစို့လမ်းလျှောက်သွားတယ်ကိုကလည်းအဖျော်ရမကတဲကြိုက်တတ်တယ်ဟိုဘနာလျှောက်သွားလိုက်တဲ့အခါကျတော့ကြားကြီးတကောင်အုံမင်အောင်မှာ ဗရကြီးရပြီးတော့နေတဲ့ပုံသွားတွေ့တယ်သွားတယ်တော့ဩဒါဖြစ်ရင်ကိုကာကိုလာကြောညာပဲလို့မလားဟမ်ပါတော့ဟမ်တိုက်ကအဲဘီယာဆိုတော့အဖျော်ရင်မကဘောအကောင်းတော့ဘောမဟုတ်ဘူးလားတောက်ချင်စိတ်ပေါ်မလားဘူးလား ပေါ်လို့မို့လို့များတော့ပြီဆိုလို့ရှိရင်တော့ဘာဖြစ်မလို့တောက်ချင်စိတ်ပေါ်လို့ဝင်းတောက်လိုက်ပြီဆိုရင်ဘာဖြစ်မလို့အယက်သေးစာတောက်စားပါမူယောဂလည်းမြခိုက်ရန်ပွား၍ဇီဝလည်းပြေနာမည်ပြည့်၏ ရွန့်ချက်ကြောက်လျင်တတိကင်း၍လှုပ်ခင်းဆောင်တာမေ့လျော့ကာဖြင့်ပညာလဲမဲ့ဉာဏ်နှုတ်နယ်၍ကင်းမဲ့စင်ခြင်းမျောမြင်မရှိပြုမိပြုရာပြုရစွာဤဝါစာဖရုပိတုမူသာထေအားပြောကြသမိသာလဲစိတ်ထားမတည် ဟိရိမကအတ္တမရှင် ကတေညုတကတဝေတိမတိရညာဇိုသမာသည်၄ပါးအပေဖြောင်းမြောင်းဒီကောင်းကျိုးတွေနော်ဘီယာတောက်လို့ရတဲ့ကောင်းကျိုးတွေလေဘီယာကအရက်မဟုတ်ဘူးဆိုပါလားငါတောက်ရင်မူးသလားမမူးဘူးလား မူးရဆိုတဲ့ကအရက်ဟုတ်လားမဟုတ်လားအဲမူးပြီဆိုတဲ့ကတတိတွေမေ့ရောမကုန်ဘူးလားအဲမေ့ရောပြီဆိုတော့ခုနမကောင်းကျိုးဆိုးကျိုးတွေမရဘူးလားဆိုစမ်းမှာအဲ့ဒါအရက်သေးစား ဘီယာတောက်တဲ့လူဘယ်သွားမလို့လမ်းကောက်ကောက်ကွေ့ကွေ့လေးကထစ်ထစ်ထစ်နဲ့သွားမှာလားလမ်းဖြောင်ဖြောင်ကြီးကရှူးကနေရောက်သွားမှာလားအဲရှူးကနေရောက်သွားမယ်မဟုတ်ဘူးလားဒီတော့အဲ့ဒါမြင်တော့ကိုကလည်းပုထုဇဉ်ဆိုတော့တောက်ချင်စိတ်ပေါ်တယ်တောက်ချင်စိတ်ပေါ်လာပြီဆိုတော့မဲသလားဖြူသလားအဲ့ဒီစိတ်ဆင်းရဲမလားချမ်းသာမလား gain အဲ့ဒီမဲတဲ့စိတ်ဖြူစေခြင်းနဲ့ဆိုလို့ရှိရင်အဲ့ဒီဘီယာကြောညာမကြည့်နဲ့မဟုတ်ဘူးလား gain ဒီဘက်လမ်းကသွားဘီယာကြောညာတွေ့ပါတယ် gain ဟိုဘက်လမ်းလှည့်သွားမယ်ဟဲ့ဟိုဘက်လမ်းကြတော့တွေ့တာပဲဟုတ်ကဲ့လားကဲအဲ့ဒီတွေ့ပြန်တော့တခါမဖြစ်ဘူးလားမမဲမမဲဘူးလားမဲပြန်ရောကဲဒါဖြစ်ရင်ဘယ်လမ်းသွား ကောင်းကင်ပြန်မှပဲလွတ်မှာပဲမဟုတ်လားဇန်နဲ့ကောင်းကင် ပြန်မှပဲဘီယာကြောညာမတွေ့မှာပဲဗုဒ္ဓဘာသာ နိုင်ငံတော်ကြီးမှာဘီယာကြောညာမတွေ့ရအောင်ဆိုရင်တော့ကောင်းငင်ပဲပြန်တက်ပြီတော့မဟုတ်လားဘာနိုင်ငံကြီးတဲ့ဗုဒ္ဓဘာသာ နိုင်ငံကြီးဟုတ်ကဲ့လား အဲ့တော့ဘီယာကြောညာတွေပြည့်နေတော့ဘုရားဘာသာနိုင်ငံကြီးခေါ်မလားအရက်နိုင်ငံကြီးခေါ်မလားဟာအရက်နိုင်ငံကြီးဖြစ်အောင် ပြုစုပြောတော်နေကြသည်မဟုတ်လားဘာနိုင်ငံဖြစ်အောင်ပြုစုပြောတော်နေကြအဲ့ဒါခုနပြောတဲ့ကောင်းကျိုးတွေရမှာပေါ့ကတိညုတကတဝေတိမတိတညာဇိုသမားသည် ၄ပါးအပယ်ဖြောင်းဖြောင်းသည်အဲတနိုင်ငံလုံးသွားကြရောဟုတ်လားဖဲသွားမလားအေးသွားကြမှာပဲအဲအရက်နိုင်ငံကြီးဖြစ်လာဒီတော့အဲ့ဒီအရက်တောက်ခြင်းနဲ့ဘီယာတောက်ခြင်းနဲ့လောဘစိတ်မဲမဖြစ်အောင် အဲ့ဒီအာယုံကိုရှောင်ရမယ်ဆိုတော့ကိုကလည်းဇံမရတော့မိုးပေါ်ပြနိုင်ရဲ့လားမပြနိုင်တော့အဲ့ဒါအဲ့ဒီအာယုံ မမြင်မတွေ့ရအောင်ဘယ်လိုလုပ်မလို့လွယ်လွယ်ပါပဲမျက်စိမှိတ်သွားပေါ့မဟုတ်လားဘဲသွားသွားမျက်စိမှိတ်သွားဘီယာကြောင့်ညာတွေးအောင်မလားမတွေးတော့ဘူးအဲ့လို့ဆိုဘီယာတောက်ချင်တဲ့လောဘအမယ်ဝင်အောင်မလား မဝင်တော့ကဲအဲ့ဒီတိုင်းသွားကြပြီတော့နော်အဲ့ဒါလို့ဆိုပြနောက်တစ်ခါဘာနိုင်ငံကြီးဖြစ်သွားပြန်တော့အကန့်နိုင်ငံကြီးဖြစ်သွားပြန်ရောဟုတ်ကဲ့လားဩရဲ့နိုင်ငံနေပြီးအကန့်နိုင်ငံဖြစ်သွားအကန့်ဆိုတော့ဘာများအမှန်တိုင်းမြင်သေးတော့အဲဘာမှအမှန်တိုင်းမမြင်တော့အမှားတွေကြီးရှောင်မလုပ်ဘူးလား ဒါမဲ့ပြောတဲ့အခါကျတော့မှန်တာပဲပြောဖို့အမှားပဲပဲပြောပါမလို့ကိုယ့်ဟာကိုယ်တော့ခက်လိုက်တာမဟုတ်လားပြောရဲ့နော်အမှန်ပဲပြောရမှာပေါ့ဒီတော့အပြောနဲ့အလုပ်အဟုတ်ညီတဲ့နိုင်ငံပေါ့နော်ဟာတို့တို့တို့တရားလည်းဘယ်ရောက်သွား တရားမျက်စိလဲသွားပြီနော်တရားမျက်စိလဲသွားပြီဒီတော့မဲသည့်စိတ်ကိုဖြူစေလိုသော ထိုထိုအာယုံညစ်မျိုးစုံနှင့် မကြုံတွေ့စေမကြုံရမတွေ့အောင်နေမမွေ့စေပဲတကယ်လို့မတတ်တာလို့အဲ့ဒီအာယုံကိုမြင်ရကြားရလို့ရှိရင်လေဒီအာယုံနဲ့စိတ်မရအောင် စိတ်ပျော်မွေ့မနေအောင်ကိုယ်စိတ်ကိုဆုံးမ မကြုံတွေ့စေမမွေ့စေပဲပြောင်းလေဖုံဖုံကောင်းအာယုန်တိတခြားအာယုန်ရောက်အောင်ပြောင်းလိုက်ပါတဲ့ဘီယာတောက်ချင်တဲ့စိတ်ပေါ်လာရဲ့ဂုံတော်ကိုပါရွတ်လိုက်လေအရဟံကိလေသာညစ်ကြေးတို့မှကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရားဟုတ်ကဲ့လားသမ္မာသမ္ဗုဒ္ဓောသိစရာမှန်သမျှတစမကြံတရားမူညာဖြင့်အမှန်တိုင်း သိတော်မူသောမြတ်စွာဘုရားဝိဇာစရဏတမ္ပန္နောအတိတရားအကျင့်တရားတို့နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားဝါဝိဇာသုံးပါးဝိဇာ၈ပါးစရဏတရား၁၅ပါးတို့နှင့်ပြည့်စုံတော်မူသောမြတ်စွာဘုရား သူကတော်ကြိုးရှိဟုံးမှနှစ်တန်သောစကားကိုသာ မိန့်ကြတော်မူရသောမြတ်စွာဘုရားလောကဝိတုတတ္တလောကဩကတလောက သင်္ခါရလောကဒီဟုသော လောကသုံးဝင်ကို အကုန်အစင်သိမြင်တော်မူသောမြတ်စွာဘုရားအနုတ္တရောပုရိသဓမ္မတာရတိ မယင်ကြေးကြညာတတဝါများကိုယင်ပါလေအောင်သွေးဆောင်ဆုံးမခြင်း၌တုပဲကင်းတော်မူသောမြတ်စွာဘုရားဖရာဂုံတော်ပေါ်စိတ်ပြောင်းလိုက်ပြီဆိုရင်အခုနဘီယာတောက်ရှင်တဲ့စိတ်ရှိဦးမလားဟုတ်ကဲ့လားအဲ့ဒါစိတ်ပြောင်းလိုက်တာပြောင်းတတ်ပါမလားစိတ်ကလည်းရွတ်နှုတ်ကလည်းဆိုး ပြီးတော့အတိဘယ်လည်းသိအဲ့တော့မှစိတ်ကပြောင်းသွားမှာနော်ကံကဆိုးကြည့်သားမှာအရဟံ ကိုစိတ်ပြောင်းပွားဘူးလားဘယ်စိတ်တော့အရက်တော့ခြင်းတဲ့စိတ်ဟုတ်ကဲ့လားအဲ့တော့စိတ်မဲတဲ့မဲတဲ့စိတ်ဟာဖြူမသွားဘူးလားအာယုံပြောင်းပေးလိုက်လို့ကောင်းတဲ့အာယုံပေါ်စိတ်ကိုပြောင်းပေးလိုက်လို့ဟုတ်ကဲ့လားပြောင်းလေဖုံမုံကောင်းအာယုံဒီနုလုံပတိဉာဏ်ချိန်ညှိလော့ နုလုံပတိဆိုတာအပြန်ပြန်အလှန်လှန်လို့ခေါ်ဆိုလိုတယ်အနုလုံပတိလုံဆိုတာအပြန်ပြန်အလှန်လှန်ဉာဏ်ချိန်ညှိလို့ဆိုတာဉာဏ်နဲ့ချင်းချိန်စဉ်းစားဒီရက်တောက်ချင်းအပြင်အကျိုးရှိမလားအကျိုးမဲ့မလားဆင်းရဲမလားချမ်းသာမလားဟုတ်ကဲ့လားအဲ့လိုအချိန်ချင်းဖာမှန်ဆင်ញင်စဉ်းစားကြည့်ရင်အကျိုးရှိမရှိ အကျိုးရုပ်မရုပ်ပေါ်မလာဘူးလား ဘောလာရကဲအကျိုးရုပ်မဲ့ဟာဆိုလို့ရှိရင်တော့ရှောင်မဖြစ်မယ်ဆိုတဲ့စိတ်မပေါ်ဘူးလားပေါ်တော့စိတ်ဖြူမလားမဲမလားဖြူသွားပြီဟုတ်ကဲ့လားနုလုံပတိဉာဏ်ချိန်ညှိလို့ပို့ပြီးမေတ္တာတဲ့ကဲတခြားမလောက်တတ်ဘူးဆိုလို့ရှိရင်တော့ မေတ္တာပဲမေတ္တာဘာဝနာပဲပွားလိုက်ပါတဲ့မေတ္တာဘာဝနာပွားလို့ကိုယ်စိတ်ထဲမှာမေတ္တာစိတ်ဖြစ်နေရဲ့အခုနချင်းစိတ်ကြီးမရှိရှိပါအောင်မလားဖြူတဲ့မဲတဲ့စိတ်ဟာဖြူသွားတယ်ဘယ်ဘယ်လိုများမေတ္တာမေတ္တာဟောပွားရခဲ့လားဘယ်လိုပွားမလို့ပွားရကိုယ်တို့ပွားရလားမေတ္တာပွားရဘူးอืมပွားရကိုယ်တို့မေတ္တာပွားရလား ဟောကွင်းတို့ပွားတတ်တယ်ဟောကွင်းနဲ့မပွားတတ်ဘူးတဲ့မေတ္တာခိုင်ပွားတာမှောင်ကဲဘယ်လိုပွားမလဲတော့တော့တော့အဲ့ဒါခေါ်လူတွေမေတ္တာပွားနေတာကိုမေတ္တာပွားမှမသိဘူးဖြစ်နေတာဟုတ်ကဲ့လားအဲကဲဆိုအာလုံတတ္တဝါတွေ တဲ့အချိန်မှာစိတ်แท้ဘာစိတ်ကလေးဖြစ်နေတော့မေတ္တာစိတ်ကလေးဖြစ်နေတယ်မေတ္တာစိတ်ဆိုတာတ attva တွေချမ်းသာစေလိုတဲ့စိတ်မဟုတ်လားဖြူသလားမဲသလားဒါဖြင့်ခုနစိတ်ကြီးပျောက်သွားပါလားဘယ်စိတ်ကြီးတော့အရေးတောက်ခြင်းတဲ့စိတ်ကြီးဟုတ်ကဲ့လားပျောက်သွားပြီဒါကြောင့် ပိုဝိမေတ္တာသမထာနှင့်ပွားရာဝိပနိ6ရတွင်သစ်မြရာသုံးဖြူစိတ်ဖုံးသည်သလုံးချမ်းသာလိမ့်မည်ဒီဟုတ်ကလားမေတ္တာပွားပါသမထဘာဝနာလည်းပွားလို့ရှိရဲ့မဲတဲ့စိတ်ဖြူသွားပါလိမ့်မယ်ဝိပဿနာပွားရင်လည်းမဲတဲ့စိတ်ဖြူသွားပါလိမ့်မယ်ဟုတ်ကဲ့လား သမထဘာဝနာပွားတာနဲ့ဝိပဿနာဘာဝနာပွားတာတော့နဲ့ပြန်ကြမှာဆက်ပြန်ကြရအောင်เนาะဟုတ်ကလားဒီနေ့အချိန်က၄နာရီထိုးသွားပြီเนาะ gain အဲ့ဒီစိတ်ကိုဖြူစင်စေသည့်ဤ၆မျိုးကိုအတိဘယ်သိပြီးနှခေါက်ဆိုပါ တတ်နှိပ်စက်တတ်ဆင်းရဲစေတတ်တဲ့ကိလေသာခေါ်တဲ့ဒီစိတ်အငြင်းမဲတွေမိမိတို့သဏ္ဍာန်မှာမဝင်ရအောင်ဝင်လာရင်လည်းပဲမဲတဲ့စိတ်ဖြူအောင်လေ့ကျင့်ပွားများကြိုးစားအားထုတ်နိုင်ကြသဖြင့်ဖြူစင်သောစိတ်အမြဲတမ်းဖြစ်နေတဲ့အရဟတမေညာအရဟတဖူညာအထိရရှိပြီးတော့ဆင်းရဲငြိမ်းရာနိဗ္ဗာန်ကို လင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။